ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးရွှေဘုံမြို့ဝိရုဝံကျောင်းတိုက်ညတရားပွဲ6ရက်6လ1998ခုနှစ်တွင်ဟောကြားတော်မူသော တရားတော် ပါ သွားမှာပါဟုတ်ကလားဟဲ့ကာမဝရိယတော့သူသုတ္တရာဓမ္မကိုတောင်းပြီးသူကသောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်တွေဟုတ်ကလားအရိယပါတိဟုတ်ကလားအဲ့တော့သူကအရိယပါတိနေတဲ့သောတာပန်မျိုးကြီးဟုတ်ကလားမဟာသံဃီကတော့သာမန်ပုဂ္ဂိုလ်ပါပဲပုထုပင်ပဲပေါ့လေဟုတ်ကလားအဲ့တော့ဥဒိနာမင်းတော်က ဟိုမာနာနေကြတော့တတိမရှိတဲ့မင်းသမီးဖြစ်တဲ့ကွယ်အဲတတိမပါတဲ့ဒီတရားဖြစ်တဲ့အာယုသမားရဲ့နာမှာဘုံမူလာရောတုံမူလာရောသိမူလာရောယုံကြည်ကြမ်းတာမူလာဟုတ်ကလားဟောသမားရေနာတော့တတိပါတဲ့ကွယ်ရဲ့သိမူလာကမြူးညံ့တယ်ဘုံမူလာတုံမူလာကမြူးညံ့ပြီးပွေ့နေတာဟုတ်ကလား တက်လို့တဲ့စိတ်နာပါတော့ကာမဝိဘက်ကတော့ကာမမှာဝေမာနတိဘက်ကတော့ကာမဝိဘောကိုဥဒေနာမင်းတော်ကပူပြီးတော့လေးစားတယ်မကိနာဘူးကြဟုတ်ကလားအဲဒီကကာမအာယုံပုံမြင်တဲ့ပုဂ္ဂိုလ်ကိုရဟုတ်ကလားအဲတော့အရေးကြီးတဲ့အရေးကြီးလို့ရှိရင်သူ့ပဲ ကိုယ်လည်းမကြားဘူးနော်ကိုယ်ကလည်းမကြားဘူးအဲတို့တော့တို့ဥဒိနာမင်းတော်ကဒီကိစ္စဝိသုရဲ့ဒိုင်းတိုင်းကိုဒီဘက်ကိုပုံမဆုံးလေလားအဲ့ဒါကတော့ဟုတ်ပါလားဟင်ပြီးတော့မိမိတို့သက်သာတဲ့နေရာမှာစိတ်ချမ်းသာဖို့နဲ့စိတ်ချမ်းသာဖို့ဆိုရင်ဘုသူ့ကိုဦးစားပေးမယ်သင်တယ်လားဒါတော့မှမပြောတာဘုရားသာဖြစ် ဟုတ်ကဲ့အဲ့တော့ဝေကကာမအာယုကိုအမှန်မဲ့နဲ့ကာမနဲ့မာသံကြတော့ကိုယ်ရာနုရာတိုင်းတိုင်းနဲ့သာမဝေဒီတော့ခင်ဗျာဟောဟုတ်ကဲ့အဲ့တော့မာသံကျင်းနာပါလားကျင်းနာပါဘူးကျင်းနာပါဘူးအဲ့မကျင်းနာဟုတ်တယ်ဘောရသူကကံလာပြီးတော့မြင်းမျိုးပါတော့လားဟုတ်ကဲ့ဒါလည်းကိုယ်ရာကိုသာမဝေဒီမာသံကျင်းနာပါလားသိကြပြလားဒီမှာ ဟုတ်ကလားဘုရားဘာလို့အဲဒီမှာမာနဒီကသူ့ဥပနာမင်းတော့ညံကျင်ဖွဲ့နေလို့သူ့ဦးလေးတော့ကုသမာဒီနေတော့သူ့ရှင်လူတွေပေါင်းပြီးတော့သာမဝတီနဲ့တကွသူ့နောက်ကတော့ဖြစ်တဲ့ဒီမယားခွန်ရာကိုမိတောင်ပိုင်ပြုကြတယ်ဟုတ်ကလားဒီတော့လည်းပြုကြတယ်နော်အဲ့တော့ဒီတော့လည်းဝင်တော့ သာမဝတိကသူ့မိမအဲ့ဒီလိုကိလေသာသာဘောခံစားလို့ဆိုမိမတွေကိုပြောအောင်ပါဘောသူ့ရဲ့တွေ့ရမယ်ဒီပြန်လာတာသူရခွန်တယ်ဟုတ်ကလားအဲ့တော့မိမတော်ကိုတဲ့မတို့အခုလိုကြီးလောင်တိုက်ပြန်လာတာမိမတော်မာတန်ကြီးဖြစ်တယ်မဟုတ်ပါဘူးတဲ့ဟုတ်ကလားမာတန်ကြီးမဟုတ်ဘူးတဲ့သူတို့နောက်ကပါခဲ့တဲ့အဲ့ဒီကိုကြီးလောင်လာတာပါဟဲ့ အဲ့ဒါလိုသမာဝတိကြဟောကိုယ်ကိကူတာလားဘုရားကိကူတာလားအဲ့ဒါကိုကူတာဟုတ်လားအဲ့တော့သူဒီမတော်မဟာမီကိုလည်းမမုန်းရပါနဲ့တဲ့ဟုတ်လားဗျာသူဒီကဘာကိုယ်ပေါင်းနေတယ်ကိုလည်းမမုန်းရပါနဲ့တဲ့တို့ဖြစ်တဲ့ဒုက္ခနာပါပဲအဲ့တော့သူဒီတိုင်းခံရတဲ့တော့တရားမှာပဲနော် တရားမှလည်းဘုရားသူပြောတယ်ကြောက်နေတယ်အောက်ကလေးပြီးဘုလိုပိုင်းဆိုတာတော့ဘယ်မှမဖြစ်ပါတော့အဲ့တော့သူကတရားမဲ့သူတော့ဒီတိုင်းတော့မဖြစ်ဘူးတဲ့အမှန်နဲ့သူအမှန်နဲ့တော့ပြင်မခံနိုင်ဘူးတဲ့အမှန်နဲ့ပြင်ပါဟုတ်လားအဲ့တော့အမှန်နဲ့ပြင်တယ်ဆိုတော့ဘုရားကသောကဒီပရိဒီဝဒီဒုက္ခဒေါမနတာဥပါယတာဆိုတဲ့ဣတိတာကိုဘုရားလား ယုံမှုမှာအဝိဇ္ဇာတွေမှာမဝင်နိုင်ပဲဘိုးရတတိရှိတော့ဝိဇ္ဇာတွေမလာလားဒီအဲ့ဒီလိုတဲ့သတိခံသွားတယ်ဆိုတော့တချို့တာတော့အနာဂတ်ရောက်ပရမဝတ္တပါနော်အဲ့ဒီမိတော်တဲ့မှာမိတော်တဲ့ခံနေတဲ့သူတို့ရှင်းမလိုက်တာတချို့ကြတော့အနာဂတ်ဖြစ်နေပြီးသွားတယ် အဲ့တော့နာမဖြစ်သေးတာနာမဘုံကိုတောက်ပြီးတော့ဗမာဘုံကိုတောက်လို့နော်အဲ့ဒီတို့ကြတော့ဗမာကဖြစ်တော်မူပြီးွားတာလေဟုတ်ကဲ့လားအဲ့တော့ဗမာကဖြစ်လို့လည်းနာဘုံတော့တောက်လို့ရုပ်ကဲဇမဘုံရောက်ဒီနေ့ရောက်ပါဝင်လို့ရိယာကဒီလိုသူရဲ့အာရုံကြတာဗာမိတ်ကွာတာလားဒီကတော့ဘုံအာမဝရီမိတ်ဘာမိရပါမယ်အေယောကကျုံးနေတယ် ဒါကဟုတ်တယ်ဟုတ်လားတာမဝေလို့ဟုတ်ကလားဒါကဥဒိနာမင်းတို့ကြားမှာဒီအကြောင်းကိုသိရောလားအဲ့တော့အကြောင်းကိုသိတော့တို့တို့အလုံးများတို့အလုံးမြင့်တဲ့ဒီတရားကြီးတွေတော့တို့နောက်ပါဆံရပြီးတယ်ဆိုတော့ဥဒိနာမှာဘောတာမှာပါဠိလိုဟုတ်တာဟဲ့ဘုရားတဲ့တာလည်းဘယ်လိုကုသိုလ်သွားလို့ဟုတ်ကလား သူရစ်တာတော့ဟင်အဲ့တော့ဥဒ္ဓဝူသာမဝတိကကျေသာမရှိတော့တယ်ဥတိနာဒီတော့ဟာတော့နေနေမဟုတ်ဘူးဟုတ်ကလားဗျအဲ့တော့ဥတိနာမင်းတို့ကလည်းမာနမီနိကပုဂ္ဂိုလ်ရောကုလခံသောမာနမီရောရှိလို့လားဒီမျိုးတို့ရဲ့ပကဲတွင်းမှာသလေးပါမချမ်းအကုန်လုံးတတ်တယ်ဟုတ်ကလားသာသနာရိုးရိုးပုံ ကိုလမ်းကြည့်ရင်ကိုနေနာမျိုးတော့မြန်မာဘောက်တဲ့နေရာမှာကြီးကြီးတွေကြီးကြီးတွေကိုယ်တိုင်ကူပါနေတာဟုတ်ကလားဟင်ကိုယ်တိုင်ကူပါမှာနော်ဘယ်တော့ကူပါမှာတော့ဇက်ပေါ်တဲ့ဒီကူပါဟုတ်ကလားအဲ့တော့သူတို့တတိမရှိတဲ့အမှားနဲ့ပုဂ္ဂိုလ်မှာအဲ့ဒီကြီးကြီးကူတွေကဝုန်းရဝုန်းတာကူမလားဘာဖြစ်လို့လဲဒီကရာမှာပြည်နေ ဘူးလားဟုတ်ကလားမလားဟင်အဲ့ဒီအမှပြင်ပြီအဲ့တော့ဒီလိုအတူခိုင်းလို့ရှိရင်အတူခိုင်းတဲ့ဘယင်ပေါ်ဟောသူမေတ္တာပို့တာသမာဓိတော့ဟင်သူ့ကိုလည်းဘာရှိမှာသမာပို့လိုက်ဒီလိုလူသာမဝတိသိက္ခာနဲ့မာနတိသိက္ခာတော့ပါဘာလို့အဲ့တော့ဒါကလည်းသူ့ ရှိသမျှဆွေမျိုးတွေကိုတိုးရတဲ့ဒီတိုင်းတော့ကျင်းတူညီညွတ်တို့တက်ပြီးတော့ခံတာပါအဲ့ဒါမှသံသံတော်နဲ့ချစ်ပြီးတော့ဘက်ပြုတ်အောင်တတ်တယ်ဟုတ်လားဗျဒါကမာနကြီးတဲ့အမျိုးတွေကိုပြောတာပါတို့မာနကြီးကြတော့မဟုတ်တော့သူကတော့ရမယ်ကြီးတဲ့ပုဂ္ဂိုလ်ရှင်နော်ပြီးတော့ဒီအမှုမှာသူကခေါင်းပါဟုတ်လားသူ့ကြောင့်ဉာဏ်ရလိုက်တာပြန်ပါဟုတ်လား ကျိုးပြီးဖြစ်တဲ့ကောင်ဖြစ်နိုင်ဘူးလားအဲကျန်တာကတော့ဟောပါပြီအဲ့တော့သူ့ကြတော့သူ့ဘာတော့တော့ဒီကျိုးကြီးကိုဘုတ်ဘွတ်ဆိုအောင်သူ့ကိုယ်တိုင်မွေးပြီးကျဲရတဲ့ကြာဟုတ်ပါလားဗျာအဲ့ဒီကလေးပြီးတော့သူ့ဘောင်းကြီးသူ့ခြေလုံးမှာရှိတဲ့အသားတွေကိုသူ့ကိုယ်တိုင်ဓာတ်နဲ့ပြီးပြီးသူ့ကိုယ်တိုင်ကြုံပြီးသားဟင်တော်တော်လေးတော်လေးမဖြစ် ဘာလို့လဲဟင်မပြောနိုင်ဘူးလားဘာလို့လဲဘာလို့လဲဘာလို့လဲဘာလို့လဲဘာလို့လဲဘာလို့လဲဘာလို့လဲဘာလို့လဲဟင်ဟင်သူ့ကိုယ်တိုင်သူ့ကိုယ်တိုင်ပထမမတိမရှိခြင်းရမှာဘာလို့လဲမတိမရှိခြင်းနိုင်တာသူ့ကိုယ်တိုင်မတိမရှိခြင်းရသူ့ကိုယ်တိုင်ကို တ်ပြောပြရမှာမျိုးများဟုတ်ကလားဒီလိုနဲ့ပြေးသွားပြီမှာတော့လားဟုတ်ကလားဒီမှာလည်းမဟာမြတ်ကြီးတော့သူ့ရှင်ယူရေဟုတ်ပြေးသွားနေတယ်ဟုတ်ကလားဘုရားကလည်းသာမာဝရဏီတော်ကဒီတရားကိုလည်းပြေးသွားပြီနော်နှစ်ဖက်လို့အဲ့ဒါကိုတို့သာမာတော်ဒီသောတာမီကြီးကိုသုံးတာကွာတော့တို့ကံယုံဒီတရေကြောင့်ကြမှာပေါ်ကြပါ ဟုတ်ပါလားအဲ့ဒါကိုပြောပြီးအဲ့ဒီသတင်းကြားပါလာတော့များနေကြတော့ဘုရားရှင်ဒီလိုရောက်ဘုရားတော်ဘုရားရှင်ကလည်းသူ့ရှင်သူ့ဘာနဲ့ဒီဘာတော်များနဲ့တွေ့ခံတယ်နော်အဲ့ဒီတွေ့တော့ဘုရားရှင်ကိုသံဃာတော်ကမေးတာအရှင်ဘုရားတဲ့သံဃာဝတိတဝမေဘုရားခွန်လာကြတော့မာဂန်တဝရှင်ကျိုးဒီတာကိုပြေသွားပြီဗျာဟုတ်ပါ တစ်ဖက်ကလည်းပေါ်ဆောင်ဒီကြီးရှင်ဖြစ်တယ်လို့ကိုယ်တိုင်နာမည်တော့ကိုယ်တိုင်နာမည်တော့နေတော့သူ့ငင်းချင်းကိုသတ်လို့မာနာကြီးနေတော့တို့သူ့ရှင်မျိုးကိုတစ်ဖက်ကမှမတန်ပြီးပါလိမ့်ဗျာအဲ့ဒီသိတဲ့နောက်မှာဘယ်သူဒီသိ၍ဘယ်သူဒီရှင်ပါလဲသိမှာဘယ်သူဒီရဲ့ရှင်တော့ဘယ်သူရှင်ရဲ့ရှင်တော့ ဘုံနှခုလုံးနေရာလေဘာလို့ဘယ်ကကျမ်းမှာလဲဒီမှာလည်းဘုမသက်သက်ရုပ်လာနေတယ်ဆန်းပဲရုပ်နေရာလေဟုတ်ကြဘုရားကလည်းသူမိအောင်လည်းကျွေးလို့ကိုအယိုးကြီးကိုကျွေးသွားပြီလားဟုတ်ကြဒီဘက်ကလည်းညီကြီးရဲ့ကိုမြုပ်သွားပြီလားဘုရားရဲ့သွားလို့မတိမရှိသူ့သားသူ့ဆုံးပြီးပါပြီနာမည်ပြေးသွားပြီလားဟုတ်ကြဆန်းပဲရုပ်နေရာလေကဲဘယ်မှာ အဲ့တော့ယဟန်ဒီမှာပြရတာလားတော့ဒီကူဒီပေ၍ဒီကူဒီရှင်ပါလေဘာပြုလို့ဘုရားဘုရားမှာလားကျွတ်ကတော့လည်းဘယ်လိုဒီလိုပြောပါဘာပြုလို့ဘုရားဘာမှမပြောတာမှကြည့်လို့ပြောရတာမဟုတ်ဘူး ဒီဇွာနဲ့တော့ဘယ်လိုလုပ်မလဲဟာလားဇွာနဲ့တော့ဇွာနာတာအဲ့ဒါဘယ်လိုပြီးလာမှာတော့ဟုတ်ကလားမင်းတို့သွားနေတဲ့အားပေါ်မှာမိမိကြီးနဲ့ဟုတ်ကလားဒါနာတော်မိမိကြီးနဲ့ဆယ်လာပါတို့တို့ချီရင်ဝါမိမိကြီးနဲ့ကအဲ့ဒါတော့ခုနကမှမှာပေါ့အဲ့တော့သူ့မှာဒီကြီးရဲ့အကြောင်းကြောင့်ဖြစ်သွားတယ်ဒါတို့ဘာလို့ဟုတ်ကလားပြီးတော့တို့ပြီးတော့မှာနာမတော့ကြတော့ နာမ34ကြတော့ဒီပုဂ္ဂိုလ်တွေကတော့မမေ့တဲ့တိနဲ့နေတယ်အဲ့ဒီမမေ့တဲ့တိနဲ့နေတဲ့ပုဂ္ဂိုလ်ကသိပြေလို့ပြောလို့မရဘူးတဲ့နာမတော့တာအဲ့အဲ့ပုဂ္ဂိုလ်တွေကတော့ဝါတဲ့မိမိကြီးနဲ့နေတယ်အဲ့မိမိကြီးနဲ့နေတဲ့ပုဂ္ဂိုလ်တွေဟာတရားနဲ့ဘာမှမပေါ့ဘူးကွာလို့ဒီလိုပြောတာဒါတရားနဲ့ပြောတာပါဒါနဲ့တော့ဒီကုပ္ပါနဲ့သိကြည့် ပါဠိကတော့မလုတ်တာပါလေလူကပါဠိလိုကတော့မလုတ်တာဟုတ်လားအာသနာနာနာပိသနာပိမလုတ်တော့ဟိအကျိုးရှိအကျိုးမဲ့ကိုသိလာဘူးလို့ဟုတ်လားပြီးတော့ကုသလာကုသလာမနာပိသနာပိမလုတ်တော့ပြီးလို့ရှိတယ်အပြည့်ရှိအပြည့်မဲ့ကိုသိသိတဲ့လူလို့ပါလားဟင် အဲ့တော့သူကြံလိုက်တဲ့ဒါဒီဟုတ်ပါလားပြောလိုက်တဲ့နှုတ်ခွင့်လုပ်လိုက်တဲ့ကိုကြည့်နေမှာအဲ့ဒီတတိလေးနဲ့ရှိတဲ့ပုဂ္ဂိုလ်ကဟောငါလုပ်လိုက်တဲ့အလုပ်ဟာငါလုပ်လိုက်တဲ့အလုပ်ဟာငါကြံလိုက်တဲ့အရာဟာအကျိုးရှိတယ်အပြည့်မဲ့တယ်ကွာမပြည့်နိုင်ဘူးအပြည့်နဲ့ဟုတ်လားဒီအခါကကြံလိုက်တာ ငါပြောလို့လိုက်တာငါပြောလို့ကြတော့မယ်အကျိုးပဲဒီဖြစ်သွားတော့ဒီလိုအောင်ပြီနော်အဲဒီလိုကြည့်တယ်ကိုယ်ကကြာတာကြည့်လို့ရှိရင်ဘယ်သူမျိုးမှမလို့အကျိုးရှိအပြည့်မဲ့ကိုလုပ်မှာသုံးဖို့အကျိုးမဲ့အပြည့်ရှိကိုလုပ်မှာဟုတ်ပါမလားဗျာဟင်ဟုတ်ပါမလားဗျာဟင်တန်တယ်ရော အဲ့မသိလို့အကျိုးမဲ့ဖြစ်နေကိုလုပ်ရမှာပါဟုတ်ကလားသူ့ဥပမာနဲ့မူရပေါင်းသွားတော့လားသူကဘာလို့ပေါင်းလို့ရှိရင်ဘုံမတာလားဘုံတာတော့ဘုံသားရဲ့ဘုံကလိုက်မပေါင်းဘူးလားအဲ့လိုက်ပေါင်းပြီးတော့မမြူဘူးလားအဲ့မြူကြလားသူမြူတော့သူသားရတာဟာတစ်ထပ်ဖြစ်နေတယ်ဟာဟာတော်မူပြည့်သမင်းတလို့အဲ့ဒီသမင်းတလို့ပါလိုက်တာသူသားလေးက ရောမအေနဲ့ဒီမလားဆင်းရဲနဲ့ဒီမလားဆင်းရဲဒီလိုကြီးကြီးနားနဲ့ဒီမလားဒီမလားနဲ့ဒီမလားဒီမလားအဲ့ဒါကလည်းဒီလိုကြီးတယ်ဒါကသူဒီသမင်းတဲ့လူကလေးဟာတဘဝသွားပြီးဆန်းလာမယ်လို့သိနေတဲ့လူတို့ပါဟုတ်ပါဘူးဟင်ဟုတ်လားတို့တို့တို့တို့လူတွေပြောရမှာပေါ့လားတကယ်တော့ဟောပေါ့ အချိန်လေးစလောက်ရှိတဲ့ဝတ်တော်ဝတ်တော်မူတာလည်းတစ်ချက်တည်းမသိဘူး။သိပါဘူး။သိတယ်။သိပါဘူး။သိပါဘူး။အဝတ်တော်မူတာကအိမ်တော်မူတယ်ကြည့်။အိမ်တော်မူနေညာအဲ့တော့မှန်တာ။အဲ့ဒါကိုဝတ်တော်မူကသူဘုရားဘာသာတွေကပါဠိဘာသာကတောက်ဘူးကြ။အဲ့တော့ဝတ်မူမသိအောင် တခါတော့ဒီလိုမတော်ပြီးတော့အမှုတွေလည်းဖြစ်ခဲ့နေတယ်တခါတော့တို့အကုန်လုံးပြည်သားတွေလို့တော့ဖြစ်ခဲ့နေတယ်တခါတော့ဒိဋ္ဌာဟုငါဒေဝဟုသူ့ဟာလေးနဲ့ဘုရားတို့ဖောက်ပြပြီးတော့ထားလိုက်တယ်လေထားလိုက်တာထားရင်အဲ့ဒီမှာဝတ်ထုတ်နေတာဘုရားမှာလည်းဝိညာဉ်ပြန်လာလို့ရှိသေးလားအဲဝတ်တော်တော့ဝိညာဉ်တော်ပြီးလို့လား အဲ့ဒါကိုဒီနဲ့တွားမယ်တော့ဘယ်လိုတော့လဲဒီဒီမှာဟမ်ဟာဘယ်မှာဒီလိုဘယ်လိုတော့လဲဟုတ်လားဒီလိုလားယုတ်ဘယ်လိုဘယ်လိုမှဘယ်လိုမှဒီမှာဟင်ဟောဘယ်မှာဒီလိုလဲဟောဘယ်လိုတော့ဘာပါလဲ ဟောဒီဒီကတော့ဟိုအသားကိုဝဲလို့ဝင်လာတယ်ဒီကအဲ့ဒါဒီကိုသိနေလို့ပါဘူးဒီဒီတပိတာကိုဘယ်နှတုံးတော့ဆုံးလို့ဘယ်နှတုံးတော့ဆုံးလို့အတုံးကြီးနဲ့တော့ဘာမှမကြည့်ဘူးမမမတော့တုံးလားဟုတ်လားဒီလိုကြတာသူကဘာမှမဟုတ်ဘူးနဲ့ ဘယ်တော့ဘယ်တော့ဒီလေအဲဒီကိစ္စအလုံးကြီးတွေတော့ဘာမှမမှားတာသူကတော့အဲအဲ့ဒီမှာဘယ်ပြေနာနဲ့တုံးတယ်အဲ့တုံးတယ်ဘယ်ပြေနာနဲ့တုံးတယ်ဟုတ်ကဲ့ဘယ်ပြေနာနဲ့တုံးတာဟုတ်လားဘယ်ပုံလို့လားဟင်ဘယ်ပုံလို့လား ဝတ်တော်လက်တော်ဘာလို့လဲတိမ်မမအဲ့ဒါကိုတော့ဘာလို့လာပြီးတော့သိနေလို့မဟုတ်ဘူးအဲ့ဒီအသုံးလေးတစ်သုံးနေတာမှာဘယ်သိနာနဲ့သုံးတယ်အသာကိုလည်းသိနာနဲ့သုံးတာဝတ်ကိုလည်းသိနာနဲ့သုံးတာဟုတ်ကလားဒါကြောင့်ဝတ်ထောင်မှုကအချိန်လေးပဲမှာတစ်ချက်တည်းကဘာမှမပတ်တာလို့ဆက်တယ်လေတို့ကသဘောတရားမျိုးကိုသဘောတာပေါ့ ဟုတ်လားတော့တော့ဘုံဘုံတော့တာကျေလာတယ်ဟုတ်လားဒီအိမ်မှာအိမ်ကိနာကျူးမှာလေဘုဘကဘုအပတ်မှာတော့ကတော့ကျူးမှာမဟုတ်အိမ်ကိနာမလို့ဟိုတိုက်တဲ့ကြီးလေသူ့ကိုပြမလို့ဒီတိုက်တဲ့နာလေအိမ်မှာတော့ကျူးမှာမဟုတ်လားကိနာမျိုးဘုံကဒီအဲ့တော့ဘတ်တော်ကိုလည်းကျုံးတယ်မှာကြီးမကျူးရမိုက် ဘာဖြစ်လို့လဲဘုရားဟောတာဟုတ်လားဘုရားကဘုရားကဝတ်ဖို့လို့ဝတ်လို့တာလားကျုပ်ကဝတ်ဖို့လို့ဝတ်လို့တာလားတိုင်းကမှတော့ဟုတ်လားဘုရားကောင်းပြီးတဲ့ချိန်လေးပဲမှတစ်ခါလည်းပါလာပြီးပါတာတာတို့ကဒိဋ္ဌာမွေးတော့ဘယ်လိုလဲဘာလို့ဟုတ်လားအဲဒါတို့ ဟိုသမီးတို့သားတို့ခြေတို့သူ့သာသနာကြီးနဲ့တို့တစ်ခါနဲ့မင်းကြီးကိုချက်တယ်အဲ့တော့မင်းကြီးကိုချက်ပြီးတော့အသားကသုံးလားအဲ့တော့ဖြစ်သွားပါအဲ့ဒါကြီးတို့တို့သရဏနာအိမ်တော်မူကြီးဆိုတော့သမီးဝဲကိုဘောင်းမလေးကြီးထိုင်သားတော့တတိုးကိုဘယ်နှခါဝါခုနတို့ဓမ္မကြီးရတော့ဟောဒီတပိတ်တာကို လုံးလေးဟုတ်လားသူတရားနာတော့သဘွဲကိုသဘွဲကိုမှာခေါင်းနာလို့တော့ဒုံးကိုပဲခါဝါဝါမယ်ဘုံမျိုးလာပါလားကဲတော့ပါဦးလားပြောပါဦးလားပြောပါဦးလားဟောတော့ဒီမှာမလို့လာပါဘူးဟင်ဟောဘယ်မှာလို့လာပါဦးလား သာမန်ဒီပေါ်တာတရားဆိုရတာမှာဟောတာသူကလည်းမလိုက်ပါနဲ့တရားညာလည်းမလိုက်ပါနဲ့အဲမကြီးမကြီးကိုသာမန်ဒီသာမန်ဒီသာမန်ဒီဘယ်ဘယ်ကြောင့်မှမကြီးမှာပေါ့ဟောတာတော့ကျင်းရတော့လုံးဝလုံးဝမနေပါဘူးလုံးလုံးလုံးလုံးလုံးလုံးဘုရားဘုရားမတည်ရသေးပါလားဘယ်တော့မှဘယ်တော့မှကြီးမှာလို့နားလာတယ် ဟင်ဟင်ဘုရားမင်းတို့ရပါဘူးလားအဲ့ဒါကြီးကဘုရားရဲ့တော့ဘာမှမပြောတော့ဘူးဘုရားကြီးကမှပါတိရှိနေတယ်ဘုရားတိတဲ့ပါပါလေတဲ့ပါဟုတ်ဘုရားကြီးကတော့ဟင်ဟင်ဘုရားကြီးကတော့ဘာမှမပြောတော့ဘူးလားအဲ့ဒီမှာလေသူဟိမတာပါတယ်နော်သူတော့ဘဝသာဟင်းဆိုတော့တစ်ခွက်ကိုသုံးခွက်သာနေတယ် ဘုံမတည်တဲ့ဝတ်ကိုတန့်ရှင်းအောင်သိခြင်းဟုတ်ကလားဒီလိုသိနေလို့ဟာသာဝေမနာမင်းတော်သိခြင်းအဗနာနဲ့အမျိုးနဲ့လိုက်ပါဘူးမလုံးလုံးလားဆိုတာကလည်းတစ်ပွက်သုံးပွက်လို့သုံးပွက်လို့ပါဘူးဟုတ်တယ်လေအဲ့တော့သာလိုက်ပြီအဲတို့ဝါလာ နေမှာမဟုတ်တော့ဟုတ်မလားလားကဲမကြီးပြေးသွားပြီလားရိုးသားလိုက်ပြီလားရှိသေးလားဒီဈာနဲ့တို့တို့ဒီလည်းပါဒီလိုလားဟုတ်မလားဒီရဲ့ရတာတာဒီဈာနဲ့တို့ကမဟုတ်ဘူးလားနေတော့ကဒီမလားဒါရောဒီမလားဟုတ်မလားဝါအဲဈာနဲ့တို့မှဒီပါလိမ့်မယ်အဲဈာနဲ့တော့အသာရဲ့ရောက်တော့ပူကြည့်သေးလားသုံးသုံးသုံးပါဘာသာလို့ ဘာသာရေးဟိုသာတာဘုရားအစွဲလာပြေမလားဟိုဒီရတာတော့ဘုရားကိုပုံမှန်တော့ဒီရတာပုံကြီးနေဝတ်တာပဲတော့ပုံနဲ့မျက်စိမှာတွေ့ရတော့နောက်လာနောက်ပြေတာတော့အဲ့တော့ဒီတိုင်းသားလို့ရှိရင်အဲဒီလိုရှိဟုတ်လားအပြည့်ပဲလားသို့အကျိုးမဲ့ဖြစ်စီလား ဟုတ်လားဟင်ဟုတ်လားတို့ဘုရားတာမှာအဲ့ဒီဝတ်ဆွဲတာဝတ်တဲ့ခုမှာပေါ့နော်အဲ့ဒီဝတ်လေးတစ်ပိတ်တာမှာအတုံးလေးတယ်ဟုတ်လားလားဒီစေနာကဝတ်တဲ့စေနာရဲ့ဟောဒီစေနာလေးပဲအဲ့တော့ဘောဘဝကတော့ရမယ်နော်အဲ့ဒီဝတ်တစ်ခါကလေးကိုဟိုဝတ်ဘဝနဲ့ဘောက်ကြတာ ဝတ်သွင်းတဲ့ပါရင်ဝတ်ထည့်ရအောင်မလားဘယ်တော့မှလားအချိန်လေးတယ်ကျိုးမလားနာပါလားဟင်အကျိုးမဲ့တယ်ဒီအချစ်ရှိတယ်ဘယ်တော့ရှိမှာဘဘဝလေးပဲရှိတယ်ဟုတ်လားဘယ်နဲ့ဘဝလာမှာဟုတ်လားဟုတ်လားဒီလိုကြည့်လို့ရှိရင်တို့ဘယ်လိုအမှန်လေးနဲ့ဝါတော့ဝါတယ်လို့မှာရင်ဝက်ပါလား မာဟောပါလားဒီလိုဆိုတော့အကျိုးရှိအဖြစ်နဲ့ရှင်းသွားနိုင်လားလူဘဝရောက်တော့ဘူဘာတော့သားတော့ရတယ်ဟုတ်လားဒါခံစားရည်ခံစားတာနော်ဆိုတော့ဘုရားကြီးကသုံးပြီးသူ့ဟိုအသွေးတန်လေးပါလို့လားဒီချာနဲ့ဘုရားမှာပုံပါပြီးချာနဲ့ဘုဒီမှာပုံပါပြီးဒီလိုဟုတ်လားဒီလိုဆိုရင်အကျိုးရှိအဖြစ်နဲ့ပေါ့မသိနိုင်ဘူးလား ဒီလိုသိတာဘူးလို့ဆိုလို့ရတယ်ဟုတ်လားအဲ့တော့ဒီအမှန်မှပါပဲတဲ့ဒီလိုအာရုံကိုခံပါနေလို့ရှိရင်တို့ပညာပြီးဟုတ်လားပညာပြီးခုနကပြည့်ဝတ်တာကအဝိဇ္ဇာပြီးနေတယ်အဲ့ဒီပြီးရတဲ့ပြီးလို့ရှိရင်တို့တော့ကကိုယ်သဘောကြရင်ကြိုက်ွဲတဲ့ကြိုက်ပြီးတာမပါဘူးလားသဘောမကြတော့မကြိုက်ွဲတဲ့ကြိုက်ပြီးတာပါမလား သဘောကျလာလို့မကျလာလို့ရင်ဟောမတိဘမဝင်နိုင်ဘူးလားသို့တော့သဘောကျတဲ့နေရာဟောမတိဘမလိုက်ဘူးလားသဘောမကျတဲ့နေရာဟောမတိဘမလိုက်ဘူးလားအဲ့လိုနော်ဟုတ်လားလားဒီလိုဆိုရင်တို့ဒီဘယ်အာယုဏမှာခံစားအမှတ်နဲ့ခံစားတော့ပုဂ္ဂိုလ်ဟာကျင့်နေတော့စိတ်သိပေါက်နေလားဘုန်းကြီးတော့နွားနေတော့တို့ရုပ်တာပါတော့ လူရောစိတ်ကပေါ်ကျန်တော့ဒီမှာဟိုလူကလူရောလူရောကြီးစိတ်ကဒီလိုမျိုးရောလို့လားလူဘဝလားလူဘဝဖြစ်ဖြစ်ပါလို့ပြောနေတာလားဟုတ်ပါဘူး။ဒါကြိမ်ဘုရားဝတ်ပြည့်နေတာသိရပါဘူး။ဟုတ်ပါဘူး။ဟင် ခဏကဟိုအကောင်းဆုံးအကြောင်းဆုံးလည်းမပြီးတော့ဘူးလေပြီးတော့နေတော့လည်းလူသိတဲ့နေရာမှာပို့ဆိုရင်အဲ့ဒီပုံမှာတတိယပြည့်ပုံမှာတရားနဲ့ပါလို့ဟုတ်လားတရားနဲ့ပါလို့ဒီတတိယပြည့်ပုံကိုဟုတ်လားမသိဘူးဟုတ်လားခဏကလည်းသူသားနေကဟိုမာနဲ့မဟုတ်ဘယ်နဲ့ပါဒီကဝတ်ချက်ကြီးကိုလူသိတဲ့ပုံပါအဲ့ဒါလူသိတဲ့ဟင်ဒီကကျော်သားကြီး ဒီဟာမျိုးပြီးတာပဲဟုတ်ကလားဒီဟာကလည်းဒီဟာမျိုးပြီးတာပဲဟုတ်ကလားဗျာဒါပေမဲ့ဒီရဟန်းပါရင်းနဲ့ဓမ္မဒါနသမဏဒါနပါနေတာမသားဘူး။ဒါသာပါနဲ့တာမှုကိုသိနေတာဓမ္မဒါမဟုတ်ဘူး။အဲဒီလိုသိနေလို့ရှိရင်ငါဘူးငါဝတ်ပါရဲ့ဝဲလူကြီးကြီးရဲ့ဝဲဆရာရောက်ပါလား။အဲဒီအကြောင်းကိုဒီကိစ္စတွေတိုင်းပါလို့ရှိ လေတို့သူ့ရဲ့စားကျင်တာလေးနဲ့စားတာလေးဟောသိတာဥပေါင်းတယ်ညွတ်တာမဟုတ်ဘူးဟုတ်လားဒါသာတော့ဒီလာလေးနဲ့ဒီလာမှဒီလာလေးဟောညွတ်တာဥပေါင်းတယ်သိတာမဟုတ်ဘူးအဲ့တော့ဒီစိတ်နဲ့ဒီကိုယ်ကြီးအပြာမှာအလို့လို့ဘောသွားမနေဘူးလားအဲ့လိုကြီးနေလို့ရှိရင်တို့ပဲတော့အောက်ကိုသေးကြောင်းနဲ့ဒီစိတ်နဲ့ဒီပါလေအောက်ပါမှာဆက်ကြပါ တစ်ထက်တဲ့ပုဂ္ဂိုလ်ဟာသူခုနကလည်းကောင်းမှုကောင်းပြီးပြေနာလေးလို့ဆိုတယ်။ပြေနာလေးအတွက်အားလုံးဟုတ်ကလား။သူမူဒီလမ်းနဲ့ဆွဲအားနဲ့သူကဲအားမှုလို့ဒီမပါတဲ့အတွက်လူဘဝမှာလူဘဝကိုသူမဟုတ်လူဘဝမှာနာဘဝကိုသူမဟုတ်လူဘဝမှာဓမ္မဘဝကိုဆိုတော့တစ်ပင်တစ်ပင်ကိုတစ်လုံးနဲ့တစ်လုံးနဲ့တက်သွားတယ်။အဲ့ဒါကို ရုပ်ဗမာပြာပါတာအဲ့လိုတက်ပေါ်မှာဒီကြာပါတာတော့လူလူပြောနေမှာပါဟုတ်ပါလားအဲအဲ့လိုသိတာကမလုံးတာလို့ပြောတာအဲ့တော့ဒီလိုပါမှာလည်းအဲ့လိုသိနေလို့ရှိရင်ဟောတရားမရောက်တော့ဘူးလားအဲအဲ့လိုမသိလို့ရှိရင်တတိမရှိလို့ရှိရင်တရားဘာလို့မသိတော့မသိဘူးလား မလေးရှားတစ်ချိန်လူတိုင်းလူကလားတို့ဒီမှာဘုံနဲ့ဟိုလူလူကြီးဘုံနဲ့ပြင်ကတော့ဝယ်ပြေးပြေးပြေးဟောလာနာပြေးလွားပြေးဒီလိုတင်လားအဲ့တော့မသိခင်ကလည်းသူတို့ကပြေးခံဖြစ်နေတယ်လားသူတို့ကပြေးနေတယ်ဒီလိုနဲ့ဘာလို့ပြီးတော့ဘောင်းကိုတောင်းလို့ပြီးတဲ့အတွက်ဟိုတင်သူဘောပါပြီတော့အလောင်းပေါင်းကြီးပါပြီတော့အလောင်းပေါင်းကြီးပါဘူးဘာမှမပြီးတော့သူလည်းဘာမှမပြီးတော့ဘူးဟုတ်ကလားမမေ့ပါလား ဟုတ်လားဒါပြောတာပြောတာဟုတ်ကလားသံဃာမှာဟောမလေးကြီးရဲ့ကြောင်းရမှာတို့ဒီဟိုမောလို့ဝစီကြီးနာလို့ဝစီကြီးဟုတ်လားဝိရဏတစ်ခုနဲ့ဒီမှာကျက်တယ်ဟင်အဲ့မှာတော့ဝိရဏနဲ့ပြီးရင်အဲ့ဒီဖြစ်ပေါ်နေတဲ့ဝိရဏလေးပေါ့အမှားကလေးနဲ့တွေ့သွားတယ်ဟုတ်ကူကြီးဟုတ်ကလားငါပြရတော့မယ်ဆိုတဲ့ဒီပြီးရောဝင်နေပါဦးလားငါမိသားစုနဲ့ခွဲရတော့မယ် ဒိဋ္ဌိပေါက်ဟင်ပြီးတော့တတိအားကောင်းနေရင်ခံစားရတဲ့ဝေဒနာပေါ်တော့သူမပြောနိုင်ဘူးလားဒီလိုဆိုရင်သူဒီဟိုငါပြရတော့မယ်ဆိုတာငါပြရတော့မယ်ပြရတော့မယ်ဆိုတာဘာဝင်လို့ရှိရင်တို့အဝိဇ္ဇာဆိုရင်ကိလေသာတွေဝင်မှမှာဗျာမဝင်ရင်သူအပေအောက်ကိုသွားတာအထက်ကိုသွားဟုတ်ကလားဗျာအဲ့တော့အထက်ကိုသွားတဲ့ပုဂ္ဂိုလ်ဒီ လူမလူတို့ဆိုတဲ့ကဘုံဘုံရောက်တော့လေဒီခုပဲပါတော့ပါတယ်ဗျာနတ်ပြည်တော့လူမနတ်ဆိုတော့ဒီခုပါမောင်းတယ်ဗျာဟုတ်ကလားဗျာလူမဗမာပြည်တော့ဘာမှမဖြစ်ဘူးဒီလိုဆိုပါရမီတော်ဆိုတဲ့နာမည်ရောက်ရအောင်မပါရမီပါပါဘောင်းလားပြီးတော့ဒီမှာဟိုအကြောင်းအကျိုးအကောင်းကိုသိနိုင်တဲ့ လူဒီလေးဟာနတ်ဇမားကိုပေါ့ပေါ့အစ္စလာမ်ဒီလိုဆိုရင်သံဃာတော်လုံးမှာသူအဲ့ဒီအထက်ဘဝရောက်လို့ပါပြည်ဘူးလားရှင်ဘူးလားရှင်ဘူးပါဗျာဟုတ်ကလားဟောတို့နေဘုံရောက်ပါတယ်ဘုရားတော်ဘာဖြစ်လို့ဘာဖြစ်လို့ဟင်နေဘုံရောက်ပါမလားဟင်ဒီဟာဒီဒါဒီမချမ်းဒီဘိတ်နဲ့ပြေးပါမယ်ဘုရားနေရတယ် ဟေးကိုရောက်တော့ပါဠိကြည့်မိပြီလားရှိပါဗျာအော်ရင်းမိပါတော့တို့ရာဥပုဒေကြီးတော့ဥပုသောမရဘူးသွားတော့နော်ရတော့ပါဘူးဟုတ်လို့ဗျာတို့လူလူကဘုရားကြီးကြီးရတယ်ဆိုင်ကမှာဘာဆိုလို့ကြည့်တော့ပြီးတော့ဘုရားဘုရားပိုင်မလားမှန်ပါဘူးဟုတ်ကလားကိုယ်ပိုင်ပေါ်လည်းမသိတော့ဘူးတိုင်းတို့ဒိဋ္ဌိကံနေပါဘူး ဟင်တော့သူ့တော့မှနေတော့တော့မှသူ့ရဲ့ကြီးတာကြီးတာကြောက်တာကြောက်တာလို့လေနေရင်ဟိုဘာမောဝင်ညလည်းဘာမောဝင်လာထိတ်ထိတ်တန်းတန်းနေရတာလည်းတောက်တောက်လာလာနေရတာကိုယ်မရောပါဘုံဘုံလားဟင်ဟိုကြောင်းလို့ကြီးလာတဲ့ဘာလို့ဘဝနေရတာလားအဲ့တော့တပည့်ကြီးကြားမှာဖြစ်နေတယ်ဘာဖြစ်ဝေဒနာဖြစ်နေတယ်ဟုတ်ကလား ဒီအဲ့တော့သူ့မှာပါရမီဖြည့်ပွင့်နေမလားကိုယ်ပိုင်ဘုံမှာလည်းမရှိဘူးသူသူများနဲ့သားတော်ဖြစ်နေဟုတ်လားအဲ့ဒါတော့ဆုံးမှာတော့တော့အောင်ရှိလို့တော့မေတော့တော့လို့ရတော့ဘယ်ဝင်မှမတော့ဘူးလားလို့ရည်ရတာဟုတ်လားအဲ့ဒီမှာနေကြတာပဲဟုတ်လားတို့မိတာကလည်းဖြစ်မှာ ဒီမှာနေခင်ဗျားတွေလည်းတို့စိတ်ဓာတ်ကိုပြောပြပါလိမ့်အဲ့တော့စိတ်ဓာတ်ကိုကြည့်ကြတော့ဘောပါမလို့တော့မနိုင်ဘူးလားအဲဒီမှာဟိုအာဟုတို့ဒီတော့ပါတော့ဘုရားပြုလို့မှာပေါ့ပဲဘာပြုလို့မှာပဲပြုလို့မှာပါဘူးပဲသာတော့ဘူးတယ်အဲ့တော့ပြုလို့မှာဘောပါဘောပါဘူးလားပါရမီဟောဟုတ်ကလားဗျာအဲ့ဒါသာသနာမှာသွားပါအဲ့တော့ဒီလိုခွဲလိုက်ရင်တာမဝရီနဲ့မာဂန္ဓာဘယ်လိုဖြစ်လဲဘယ်လိုဖြစ်လဲ ဟုတ်ပါမလားဗျာခိုင်းဒုသဒ္ဓဓမ္မတွေတော့တာမဝရိကတို့အရှင်မလို့ခေါ်ပါမင်္ဂလာမင်္ဂလာဒီကသီလလို့ခေါ်တာဟောသူဥဒိနာမင်းတော်ရဲ့နာတော်ရရမှာနာမကူပွဲသွားတယ်သီလနဲ့ရှင်ဟာဟုတ်ကြဟုတ်ကြလားသီလနဲ့ရှင်ဟာကိုကတော့ဗာမိတ်တွေကတော့ပလောက်လား အဲ့တော့နာမည်ကုရဓမ္မဘုံနာဘုံအဲ့မှာဘုံမှာဘုံလားအဲ့ဒီလိုသဘာဝနာနဲ့တရားနာဘုံဓမ္မဘုံမှာဘုံလားအဲ့လိုတော့ရှင်းမှန်းတယ်မာနယောဥပ္ပါဟောသဗ္ဗေနာဟောနာနာဘုံသောကလာရာဒုစရာဓမ္မတွေဟောကျန်လာနိုင်လားမာမံရောဟုတ်လားကိုလိုက်ရှင်လာဆိုတာကကိုလုံးမှလည်းပြီးတော့မှာ မယုံအောင်ကြဟုတ်ကဲပြောတာဘင်္ဂလားမှာဒီမှာလို့ကျမဟုတ်လားသောဘာမာသာသူတို့ရံရောပြောလို့ရှိရင်တော့စကားတစ်လုံးကိုပါတော့အာမကံတစ်ပိခေါင်းနဲ့မှတို့ကပြောပါလားဒီကတော့ပြောပါလားအဲ့တော့ဘယ်တစ်ပိခေါင်းတော့မှထိုင်နေတယ်ရုံးပါ သိတိုင်မှထိုင်လုံးတယ်နားတယ်အဲနားနားတယ်နဲ့ပြောမှတော့ဆုံးပါဒီတိုင်းတော့ရုပ်နာဟုတ်ကလားဗျာအဲ့တော့ဟိုပေလာကဟိုအာယုမိမိတိလက်ခံပါပါလားကျင်လာကအာယုကိုတတိယကပ်ခံပါပါလားဒါမဟုတ်လားအဲ့ဒီနှစ်ခုလုံးကတော့ဒီများလေဒီများတွေကနာမည်ကိုမခံပါဘူးလား မာဝရီရောမနာပါဘူးလားမာမာရီရောအဲ့ဒီလိုပါပါလေဟုတ်ကလားဗျာတို့တော့တာမာဝရီကတော့အမှန်တော့တတိနဲ့တင်တယ်မာမာရီကတော့အမှန်လို့ထင်တယ်အဲ့လိုခံစားပါတော့အဲ့တော့ဒီလမ်းဖောက်တဲ့နေရာမှာအမှန်ကလေးလွတ်လိုက်တာနဲ့ဒီလမ်းပေါက်ပြလာတယ်ဟင်အင်လမ်းကြတော့အမှန်ကလေးနဲ့သူ့သူ့ထောင်ပြောပါတာ ဘာဖြစ်လို့ဒီလမ်းကအောက်ကိုတော့ညှိုးလိုက်တယ်လို့ပဲဟုတ်ကြဒီလမ်းကတော့ဆက်ပြီးတော့ဒီကိုကြည့်ခဲပြရမှာဗျာဟုတ်ကလားအဲတော့သူဗျာလူကြီးရဲ့တရားပြောမှာပေါ့မွေးခြင်းသားကတည်မြစ်ကြောင်ပေါ့ဗျာအဲ့ဒီဟာကျတော့ဘုံနာတတ္တလို့ခေါ်တယ်ဟုတ်ကလားဟင်းမတိလူနာကြီးအဲ့ဒီမတိလူနာကြီးဆယ်ပိုင်းမှာတတိပါလာနဲ့မပါတာဘယ်ဟာနာဟုတ် ဟုတ်ကလားဘာမှမရှိတာလားတဏှာသမီးမှရှိတာတရားမှရှိတာဗတိနဲ့မှရှိတာကမ္မထာနဲ့လာပါလားဒီလိုဆိုရင်အဲ့ဒီဘုံတို့မတိကုနာရေဘောအဲ့ဒီစေတနာမှာတို့အမှန်နဲ့အမှန်နဲ့ဘယ်ဟာလုပ်ခဲ့လဲလို့အမှန်ပါလားပါပါဒါအဲ့ဒီစေတနာကြောင့်အဲ့ဒါဒီနာနဲ့ကျွန်တော် ဟုတ်ကလားအဲ့တော့ဒီကနေ့ဘောမလာဘယ်လောက်လောက်လဲဟုတ်လားဟုတ်လားဟုတ်လားဒီကူပါနော်ဒီကူပါအဲဒုညာသတိကနေပြီးတော့နှစ်သိအောင်ဒါတော့ခိတ္တသာကတာပေါ့ပြောလို့ပါလို့ကောင်းဆုံးလို့နေရဟုတ်ကလားအဲ့အာပြောလို့ပါပါရင်းနဲ့ဟိုတငယ်ချင်းနဲ့ဟိုသွားလိုက်ဒီသွားလိုက်ဆိုတော့အမှပါလာနဲ့မပါလာဘယ်ဟာကလား ရအောင်လားတစ်ဖက်ပုံသွားပြီအဲ့ဒါဒီလိုနဲ့တစ်ဖက်ပုံသွားပြီပါတယ်လို့နည်းနည်းပြောကြမှာမဟုတ်လားနည်းနည်းဒီပြောကြမှာလားသူကြာလို့ဘောမဲ့နေဟင်ဟုတ်ကလားအဲ့တော့ပြောအဲ့ဒီကတော့လည်းဘုတို့အပြောလို့တော့ဒါယူမိုက်လိုက်လို့နေနေတယ်အဲ့တော့ပြောလို့တော့ချီကျော်တဲ့ဆိုမဲ့ဟောနေခဲ့မရဟဲ့နဲ့ ဖြစ်ပါကြမှာလေအဲ့ဒီမှာတော့လေဒီဒီမရဘူးဒီလိုတော့ဘောအမှန်နဲ့လူကြပါအမှန်ပဲလားဘောကြဘောကြအဲ့တော့သုံးတယ်ဖြစ်သွားဘောကြအဲ့တော့သက္ကုဏကလောကတက်ကူကြောင်းကြောင်းသားကြီးဘာမှကြည့်ကြည့်နေတယ်အဲ့တော့လေသာဘောသာမှာနဲ့နာတာကြီးကဘယ်လိုပေါ့နာတာကြီးကဘယ်လိုပွားလဲဆယ်လို့ ဟင်အဲ့ဒီကြတော့တာဘောတာမန်မယာဘောမယာမန်ပြီးပွားဘောဒီမဲ့အမှန်နဲ့ဒုက္ခနဲ့အမှန်နဲ့ဘုရားလာမှာဟုတ်မင်းရဲ့ဆံပွားတယ်သင်္ကြန်ပါပါလေအမှန်ကိုပြောတဲ့အာမလားဒါတော့ရုပ်ကိုအာနာပါဘူးဟိုဆရာလည်းကအာနာလာပြီးတော့ဘယ်လိုမှမသိဘူးဟုတ်ကလား အမှန်တည်းမှာဆရာကိုအော်ကြံတော့မှလာတာဟုတ်မဟုတ်ဘူးလားခေါ်ရအောင်လားလားဟင်အဲလိုပါတာတော့40ပြည့်ကမှာပဲကြတော့ဟုတ်လားလားအဲ့ဒါကြတော့ညာနာတက္ကရာလို့ခေါ်လားညာပေါက်လာပြီလေအတွေ့အကြုံတွေလည်းညာပြီဟုတ်လားအမေပေါင်းခဏတာလည်းညာပြီဟုတ်လား ကိုတရားပေါ်နေရင်ခဏပါများအောင်ပြီးပုဂ္ဂလာကအသွန်လေးအတိုက်ကြီးအခိုက်ကြီးနဲ့တွားကြလာတာပဲအဲ့တော့အတော်လေးရောအမွားလေးရောအမျိုးတို့ပညာလေးတတ်ပြီအဲ့ဒီကြတော့ဟောတို့တရားဘက်ကို အမှန်နဲ့လုပ်တဲ့ဒီအဟောတို့မှာတော့ညာမြူညာဝါတွေလုပ်သလားသားတွေသမီးတွေနဲ့နောက်ကြောင်းကိစ္စတွဲလို့ညာငင်ညာနဲ့ဒီလုပ်သလားဟုတ်ကဲ့ဘယ်လို ဉာဏ်ဉာဏ်နဲ့ကဟိုလောဘနဲ့စိတ်ဖြစ်နေတဲ့ဉာဏ်ကြီးတွေဘယ်နှလုံးကြီးရေးပါလားဟုတ်လားဒီဒေါသကြီးဖြစ်နေဉာဏ်မဲပေါ်တာဟုတ်တာလားအဲဒီခါကျတော့လည်းသားဒီသမီးဒီနောက်တော့အထာဉာဏ်ကြီးနောက်ကလည်းအာဘိယကောင်းလာပြီနဲ့သတ္တယုံကကောင်းလာပြီနဲ့အဲဒီချိန်ကျတော့ဘောပဲနဲ့တော့ဟင်ဟင်တတိရှိတာနဲ့တတိမရှိတာဘယ်မှာလို့ရှိတာ ပေါ့90လို့ဟာ90ရောက်ပါပြီဟင်ဟုတ်ကလားအဲ့တော့တရားတဲ့အိမ်ကနေပြီးဘာလဲဒီသားကြီးကိုလေးလေးရှိတဲ့တင်လဲသားကြီးတော့ဘယ်နေရာခိုင်းကွာသမီးကြီးကတော့ဘယ်နေရာနဲ့တော်တော်ကွာဘသူလေးတော့ဘယ်နာထားမှတော့အာဒီမှန်ကန်ကိုရဲ့တော်တော်သားကြီးကปัจจุบันผู้ผู้ป่าววินตัวรอยาเอ๊ะปัจจุบันผู้ผู้ชื่อมาขอว่าว่าว่า ဟင်ခဏသမီးလေးအာဒီကောင်ကတော့မိုက်တဲ့ကောင်ကွာမကြီးငါသမီးညာနေတာပဲဟောသမီးကလည်းကြာဘူးရဟုတ်ကလားဒီကောင်လေးကိုဘောပါရောညာသမီးကအလူခံကွာဟုတ်လားအဲ့တော့ဒီကောင်မလည်းမိုက်ကနေလို့သိဒီတိုင်းနဲ့ဒီကောင်ကွာမကြီးငါသားငယ်ညာနေတာပဲတွေ့မှလိုက်ညာရောညာအဲ့တော့သားငယ်ကတော့ဒီလိုပဲလား သာမရဟင်မှန်ရင်မှန်လို့ခဲ့အဲငါပဲတော့ကြောင်းတယ်လောက်ကြတော့ဟင်သူပေါင်းတယ်လုံးကတော့ဘုရုသမီးနဲ့ဘုရုသားပဲ၆တယ်ကတော့ကိုကြီးနဲ့ဘွားပဲကံတော့မယ်ဘာကံတော့ဟုတ်ပါပေါင်းလုံးကတော့ဘုရုသမီးနဲ့ဘုရုသားပါဒီ၆တယ်ပြင်းချင်းလိုက်တော့ဘယ်လိုဟုတ် သာရဏကပူဇာအမူလဏကပူဇာဟုတ်ကလားလားပြီးတော့သာဆွဲတဲ့သာရှင်လုံးအာရုံရဲ့ပုဂ္ဂိုလ်ကကုသဘုသူနဲ့မှသာနိုင်ဘူးလားအဲတော့သူမရတဲ့ပြမတော်ပဲလို့ဟိုပါလို့ကမှာပါအဲသမီးရဲ့ချက်ကိုလည်းပုံပါတော့သူနဲ့ညာတဲ့သမက်ကိုတာမလို့ထင်ပါအဲတော့ဓာတ်ကိုကမှာပါအဲတော့သာအိမ်သွားတော့ချိန်မှမတည့်ဘူးသမီးအိမ်သွားတော့သမက်မတည့်ပါဘူး အဲတော့ဒီတို့အိမ်တော်ကြလာတာပလေဝဦးကြီးကြားနေတာမှာအိမ်တော်ကြလာတာပလေဝဦးရတော့သူတို့လူနေတယ်အခု60ကျော်ပလေဝဦးကြီးကြားနေတော့ဘယ်လိုသူတို့လူမဟုတ်လားဟုတ်လားမင်းကိုပါရောကိုကိုလူပါပဲလူကိုအိမ်ဟာပဲအိမ်ကိုဟုတ်ဘူးအဲဒီကကြမှာတို့လုံးနဲ့လေဆိုတော့ လုံးနေပြီးတာဟောလို့ရပါမလား၆ပဲတော့ဒီအဲ့တော့ဒါအာမှုတော့ဟောသင်တို့ဖြစ်ပါပါလားသမီးအာမှုတော့ဟောပြီးတော့သူသဘူးတက်လို့ကြောက်အောင်တော့အာနဲ့မာနဲ့ဒီဝရကြတာဟောဒါကြောင့်ဒီဘာသာအဲ့တော့သူကိုယ်ဘာမှမွေးတဲ့ကောင်းအောင်အပြန်လာနေတဲ့ကောင်းအောင်ဆိုတော့အဲ့ဒီခါကျမှ ဘုရားပဲဘုရားပဲ60လောက်တော့သိတာမျိုးမလားသိတော့ပါဘူးဗျာသိလိုက်တာကမထက်ဘူးသိလိုက်တာဗျာမကြမ်းတော့ဘူးတာကြည့်တာဒီတော့တော့သိလိုက်တာဘူးကောဟုတ်ဟုတ်ရဘာလို့တော့သိလိုက်တာဘူးလဲအဲ့တော့သိလိုက်တော့24နာရီမှာသူ့ဘယ်နှနာရီလောက်အားလုံးအမှန်အမှန်အားလုံးကမတက်ကြည့်လိုက်ဘယ်လောက်အားလုံး တခါရင်မှာတော့ဘုရားရှင်ကိုဩကာသတပုံလုံးပြည့်ရောက်တယ်ဟာဟာဟာဘယ်လိုဘယ်လိုဘယ်လိုဟာဟုတ်ကလားအဲ့ဒါနာရီအပြည့်ရှိပါမလားဟင်အဲ့ဒါနာရီဘူးဟုတ်ကလားလားအဲ့ဒါနာရီပြီးတော့ဟုတ်ကလားဟုတ်ကလားလားအဲ့တော့တို့အဲ့ဒီ60မှာတွက်လိုက်တာဟုတ်ကလားလား အင်းတရက်ပေါ်တက်ပြီးလာနေတယ်ညတော့လာတယ်အိတ်ကြလိုက်တော့အမှရှိသွားမရှိလားအဲ့တော့တော်တော်ကြာတော်တော်ကဟုတ်ရမိတော့တော့ကြာမေးနေတယ်အဲ့တော့လို့လာတော့ဟိုဟာလားတို့တတိနဲ့လို့လာတာသုံးကလို့လို့လာလားဟုတ်ရဟုတ်ရဟုတ်ရပါရပါတော့ပါပါအဲတော့အနေနဲ့ပါရောရလို့လာတော့ လူလာတော့မဲ့ငါကမန္တရံနေပြီးတော့ပြန်နေတော့ဘုရားကြီးဘွားထိုင်တာကမိဘူးကြောင့်ပါမှာဟောတာဟောတာဟောတာဟောတာဟောတာဟောတာထောက်တယ်လားထောက်တယ်လားထောက်တယ်လားထောက်တယ်လားဟုတ်ပါလားအဲတော့နေရာတော့ကိုယ်နဲ့ပေါင်းလို့လားဟုတ်ကဲ့ရှင်ကသမီးကတော့သူ့လုံးနဲ့သူမောတော့အဲသူ့သားသူ့သမီးလေးကိုသူက အိမ်မှာတယောက်ထားရမှာဖြစ်တယ်ဆိုရင်ကသူကလူဝကြမှာမဟုတ်လားအခုဒီတော့နည်းနည်းလူပါများတယ်လူပါတယ်အဲ့တော့တပည့်ရှိသူကအဖေရင်းလေးကိုကျုပ်သားလေးကိုချိန်ထားလိုက်ပါဦးလားပြောမလားသို့မဟုတ်အမေကြီးလေးချိန်ထားလိုက်ပါဦးလို့ပြောမလားဟုတ်ဘယ်လိုလုပ်ဟုတ်လားလို့ဒီလိုပြောမှကျုပ်သားအမေချိန်ထားလိုက်လို့လူပြောမှတယ် အဲ့တော့ဒုတိယဘယ်လိုတော်တော့ဟုတ်ကလားအဖေလေးအမေလေးဟုတ်ကလားအဖေကြီးလေးကြည့်ထားလိုက်ပါဦးသိထားတာတော့ပါဦးကြည့်ထားလိုက်ပါဦးအဲ့တော့ဘယ်လိုသူ့လုံးပါမပါလေမိရေအင်္ဂါပို့သွားဟုတ်အဲ့တော့ဘယ်လိုအဲ့အဲ့တော့မိရေကိုသိနေရတော့မိနဲ့ပေါင်းတယ်ဆိုတော့တရားပူကြမှာပေါ့နော်ဟုတ်လား ဟုတ်လားဟုတ်လားဟုတ်လားဟုတ်လားဟုတ်တယ်ဟုတ်တယ်ဟုတ်တယ်လို့လားအဲ့ဒီနဲ့ဘောင်းလို့ဘာလို့လဲဒါနဲ့သာသမိယာကိုနာမည်ကြီးလိုက်ကားတိုင်းလာမှာပါ။အဲဒီကတည်းကဆိုဒီရောက်လာတော့ပေါ်လာတာ။သမလာပေါ်လာတော့လူကြီးရဘူး။ဟုတ်။ဟောမလာဒီလေးကြောင်တော့အမှုလုံးကြောင်တော့အဟုတ်လား အဲ့ဒါတို့မိဘကသာသမီတွေကိုမူရင်းကမူတည်ထူထားရတာလားဟုတ်တယ်သူကမူတာတော့ဒီကရောက်ပြရမှာလားသူကမူလို့အဲ့ဒါမူတည်ထူထားရတာဟုတ်လားဖတ်ကြဖတ်ကြဖတ်ကြဟုတ်တယ်ဘာသာမော်ရီလဲအဲ့ဒါမူတည်ထူထားတာလားဟုတ်လား Kira pula dulu. Kalau belum buat dulu. Kalau belum juga ada. Jangan ini yang mau makan makan. Kalau dia nak bela lagi, mau tak bela juga. Kau ya, eh, kalau mau juga dia ada. Kau ya, di luar ni, ni pun ada orang makan. Kau tak, kau pun ada orang makan. ကိုညာရဲ့ရှင်းတာကြီးကြပါစေဒီဖမ်းတော့နေရလားလားအဲ့တော့ဘယ်လိုဩဃာကပူတာဘုန်းကဘုရားရှင်တည့်တယ်တော့လားခိုင်ခလာရုံးတည့်တယ်လို့တတိရှိတဲ့ဟိုအချိန်ကတောက်ကြတယ်ဟုတ်လားဟုတ်လားဟုတ်တော့တောက်ကြတယ်ဟုတ်လား ကိုယ်နဲ့တော့ထားတော့လားဒုတာမာလို့သာလာဆိုလို့တော့ဆောက်တယ်ပြီးတော့တော့မတော်ပါဘူးတဏှာလုံးညာနေပြီကိုလိုက်ဟုတ်လားအဲ့ဒါတဏှာလုံးညာနေပြီကိုလိုက်အဲ့တော့တလေးမှတဏှာလို့တော့သူ့ဟူမာလိုက်လို့ရှိနေတယ်တနည်းကိုသုံးမှဆောက်တယ်ဆိုရင်ဟုတ်လားဟူမာတော့တော့ဆောက်တယ်လားနော်တို့ဗမာလာတော့သုံးမှဆောက်တယ်ပြည့်ရဲ့ရှိတယ်ရမလို့ရမလို့နေတာပါလေအဲ့တော့သုံးမှဆောက်တယ်ဆိုရင်နာရီတော့ တနေ့ကလာရင်တော့တော့မှာတယ်ဟုတ်လားတော့တော့ဖြစ်နေတော့တော့ပဲရုပ်ပေါ်တယ်လို့ရှိရင်ဒါအားလည်းနိုင်မရလို့လည်းဘာဖြစ်ရမလားဟင်တစ်ဖက်လေးကလည်းဒါအားလည်းမလားအဲတော့နိုင်မရလို့လည်းဘာဖြစ်ရနေလဲဟုတ်ကဲ့ကိုယ်ကပလောင်လို့ဆရာတစ်ဖက်ကရှားရတယ်အဲ့တော့တနည်းအတွက်မှာတတိရှိတာပါတော့ဟုတ်ကဲ့ တတိယတာကကျန်တဲ့ဟာကိုဝတ်ထားတဲ့ဟာဟုတ်ကလားအဲ့တော့ပဲလေတော့ဒုက္ခကတော့လာတာသီလနဲ့နာတာဆန္ဒနဲ့နာတာဒါနဲ့ဘယ်နာလို့ကတော့အိုးအောက်တရားလာတယ်ကြီးွားနေတာပဲပဲကိုဘုရားဘုရားကြီးွားနေတော့စွမ်းပဲလိုက်တော့လို့နားတယ်တော့ဒီကောင်းတော်မူနေတဲ့ခါဟင် မနေဘူးလားဟာဘယ်လိုကောင်းမှရောပါဘူးလိုက်နေကြတာကဒီနာမလေဟုတ်ကလားဟင်ဟိုရှင်ဟန်လိုက်ပါမယ်ပေါ်တာလိုက်ချင်တာပြောတာမလားဟုတ်ကလားဟုတ်ကလားအဲ့တော့ပြောတော့တာဘုရားသားသမီးကြီးဟုတ်ကလားဘုရားသားသမီးကကနာတက်တာမဟုတ်လားဟုတ်ကလားအဲ့တော့ သံဗရာမလည်းဟုတ်ပါဘောပါလို့ရှင်လူလေးရှင်နဲ့ရှင်နာဖြစ်ပြီးပါဒီတိပါဝါမှာဟုတ်ကလားဘယ်ဟာလို့လို့အမှတ်ကလေးလိုက်တယ်တို့မူပါတော့ကိုယ်ဝင်ပေါ်ကဟိုအိုးကိုကံရဲ့ခါကြတော့ဘာနဲ့ကံမောလက်ကုနဲ့ကံတာဘာဖြစ်လို့လဲဟုတ်ကလားဥမာလို့တို့မဟုတ်တစ်ဖက်က မှန်ကိုလို့ဒါထင်တယ်ဟုတ်ကလားတစ်ဖက်ကဘူးမိမိကူးမှန်ကိုလို့ဒါထင်တယ်အဲ့တော့လက်ကူးလေးကိုခံရလို့ဘယ်အာယုံကြီးအာယုံကြီးရာအဘူးကြီးရဲ့တယ်ဒီပါဘူးကြီးရဲ့တယ်အဲ့တော့ကိုယ်ဝင်ပေါ်ကကိုယ်နဲ့ပါဘူးတယ်အဲ့တော့ဘယ်အာယုံကမှခံတာလက်ကူးလေးပါလို့ဒါလေးပြောတာပါသမဝရတော့လက်ကူးလေးနဲ့တိုင်သွားတာပါ မာခံကြောတော့ဘယ်လိုဆိုင်သွားလဲအားလို့တော့သူကတော့ဥမာဟုတ်တယ်ဟုတ်ကလားဦးဒီနာမင်းရောမဟုတ်ဘူးဦးဒီနာရဲ့မင်းရောမဟုတ်လားသူ့ဟူလာနေရာလူတွေကတော့မဟုတ်လားအခုတော့ပြီးသွားတယ်ဟောမာခံတို့ကမှဝေကြတော့မာခံမင်းရောဟုတ်တာတော့ခုဒီလိုရှိုးတဲ့မင်းရောဟုတ်တာဟုတ်ကလားအဲ့တော့ဘယ်အာယုံနာသာမှာလားသူကဒီတတိလေးကိုကြားတာကခံပါဖို့ဒါပြီးတော့ ပေါ်လာတော့တော်ဘုရားကိုကြားအားထုတ်ဖို့ပါပါလားကိုရိတာလူသွားဖို့ပါပါလားမပါပါဘူးညဟုတ်ကလားဒါလေးလို့ကိုလို့တဲ့လူတွေမှတ်လေးပါဖို့ဟုတ်ကလားအမှန်ပါလို့ဒီလိုပါတော့ဒီဒီလိုက်ဒီလာတာသာမန်ကြတော့ဟောဒီဒီလိုက်ဒီလာတာဒီအဲ့ဒါကိုဘဝလို့ပြောကြဟုတ်ကလား အဲ့တော့ဘုရားသာသမီတွေတို့ကရှင်မဘွားတာဟောဟုတ်ကလားတေရန်ဘွားတော့ဆိုတော့ဘုရားသာသမီဖြစ်နေပြီဖြစ်နေမှာပါလားအမိတာပါပါဒါပြင်ကိုဒီဒီခါပြန်တော့ဘယ်ကြံဘယ်လမ်းကြမှာပါလဲဒါတော့မယုံကြည်ဘူးလေဟင်ဒါလည်းမယုံကြည်ပါဘူးလားဘုရားရောက်ဒီမှာသင်တာပါပဲတောဘဝတိတော်ကမှာ ဟင်ဟင်တောင်းပေါ်ပါဒီကမှာမှာဟောပါဘောပါဘယ်နဲ့ကမှာဟင်ဟင်ဘယ်လိုမျိုးလာလဲဟင်ကဲတော့တို့ဘုရားဘုရားရှင်ရဲ့နေရာတော့ပါပဲသူလည်းဘုရားလည်းဘုရားနဲ့ပတ်သက်တဲ့အာရုံတော့သုံးတာပဲနော်ကဲဒီဝတိဒီလိုသာမန်လူတွေနဲ့သူတို့ဘောဘောပါလားပြောဒီလေကြောင်းတော်ကြီးကိုသိသိနေတာလေ ဘယ်လောက်ခံအားမလဲသုံးတော့သုံးနေတယ်တွဲရလားတော့အမှားကလေးနဲ့ပဲသိနေတာမဟုတ်လားအဲ့တော့ဘုရားသားသမီးတို့ကြည့်ရင်တို့ဘက်ကလည်းအမှားကလေးလည်းမဟုတ်ဟုတ်ပါဘုရားရှင်အရိယာမှာသွားတယ်လားဒါတို့ရှင်မင်းသွားကြတာဟောဟုတ်ပါဒီလောက်တော့ဘောပေါက်တော့ပါဘူးရှင်မသာဘူး